ပိဋိဆိုတာဟာသံပိယနာလက္ခဏာပိဋိဆိုတာပိဋိဆိုတာသူနဲ့ရှင်တဲ့နံတရားတွေကိုနှစ်သိမ့်ရောက်ရဲခြင်းဝမ်းသာခြင်းဝမ်းသာစေခြင်းအဲသူကိုယ်တိုင်ကလည်းပဲနှစ်သိမ့်ရောက်ရဲဝမ်းသာခြင်းသဘောရှိပါတယ်အဲဒီသဘောကိုပိဋိလို့ခေါ်တာပါပဲဒီလက္ခဏာကိုဖော်ပြရမှာ သဗ္ဗယနာသဗ္ဗယနာလက္ခဏာပီတိနှစ်သိရောက်ရဲဝမ်းလဲမြောက်ခြင်းလက္ခဏာရှိတယ်လို့ဒီလိုကျမ်းဂန်များမှာပေါ်ပြပါတယ်။ဒါတော့စိတ်သိရောက်ရဲဝမ်းမြောက်တဲ့သဘောတွေစိတ်ရှင်ရောက်လာရင်စိတ်ဟာအကုန်လုံးပြန့်နှံ့သွားတာပဲစိတ်တင်မဟုတ်ဘူး။ရုပ်ကောင်းရုပ်တန်တွေခါရဖြစ်လာတာပါ။ ဏိတရူပဆိုတာပါလေအမနာကောင်းတဲ့ရုပ်ပေါ်ပါတဲ့ရုပ်တွက်လက်ချက်ချတဲ့ရုပ်တွေပေါ်လေဒါတွေဖြစ်လာတာပဲအဲတော့ရုပ်ကောင်းရုပ်တန်တွေကိုသူကပြတ်နှံ့အောင်သူကလုပ်ပေးတတ်တယ်အဲတော့ပရဏရတာလို့ကျန်ကန်မှာပြတ်ထားပါတယ်ရုပ်ကောင်းရုပ်တန်ပြတ်နှံ့စီပြီလို့ကြည်ကြည်ရဲ့သတ္တကိစ္စရတာကိုကျန်ကန်များဒီတိုင်းဖော်ပြပါတယ်ကုရစိတ်ပါပြတ်နှံ့သွားတော့ ကိုယ်တည်းကအဲစံတန်းတဲ့ရုပ်တွေလေးလံတဲ့ရုပ်တွေပေါ့လေအဲ့ဒါတွေကျင်းပြီးတော့အမနာနုညကြော့ပြောင်းတဲ့ရုပ်တွေဖြစ်လာတယ်အဲ့ဒီကကြရင်လှုပ်လှုပ်ရှားရှားဖြစ်လာတာပဲမှာကိုကြီးကြွတယ်မတနေတဲ့ထိုင်မရတယ်လို့တခါတလေလည်းပဲခုံစွာခုံစွာဒီမှာတခါတလေကလိမ့်သွား အဲ့ဒီလိုကိုဖြစ်နေတတ်တယ်ဘာမှထူးခြားမဖြစ်တော့မှကိုယ်ဟာရှိလောက်ရင်းထုံးနေတယ်လို့ပြီးတိုက်ပဲရင်းနေတယ်လို့အဲဒီဆိုပါဘောထိုင်းနေရတယ်လို့နေတဲ့ထိုင်းနေရတယ်လို့ပေါ့လေအဲ့လိုပေါ့ပါပါဖြစ်နေတတ်တယ်အဲ့ဒါအော်တက်ကျပစ္စုပ္ပတ္ထာနာဆိုတာကိုယ်စိတ်ပေါ့ပြီးတော့ကြွတ်တဲ့နေသလားလို့ထင်ရတော့အောင်ပီတိရဲ့အခြင်းအရာတွေလည်းပဲဟောတတ်ပါတယ်အဲ့ဒီပီတိဟာငါးမျိုးရှိပါတယ် ဂုတ်တိကပီတိခဏိကပီတိပုက္ကတိကပီတိဥပေက္ခပီတိနဲ့ပရဏပီတိလို့ဒီ၅မျိုးရှိပါတယ်အဲ့ဒီ၅မျိုးတွေကဂုတ်တိကပီတိဆိုတာจิตတိမှုရင်းလေးထယုံမျှတင်းငယ်တဲ့ပီတိကိုခေါ်ပါတယ်လက်တွေ့ပြောလို့ရှိရင်တရားထုတ်လို့တော်တော်လေးဤဝရဏတရားတွေကင်းဝေးစင်ကြပြီးတော့ စိတ်ထဲတလောက်စင်ကြယ်မှုရှိလာတဲ့အခါရှင်းနေရှင်းနေပေါ့လေစိတ်သိဝင်ကြီးလေးထားတယ်လို့ဖြစ်လာတာအဲ့ဒါကုဋ္ဌိကပီတိရဲ့လက္ခဏာပါပဲခဏိကပီတိဆိုတာကခဏခဏဖြစ်ပြီးတော့ပြည့်ပြည့်သွားတဲ့ပီတိမျိုးကိုခဏိကပီတိခေါ်ပါတယ်တရားရှိပြည့်တယ်လို့ပေါ့လေတရားရှိများ လက်ကလေးလက်ကလေးဖြစ်ဖြစ်လာပြီးတော့တခဏချင်းပျောက်ပျောက်သွားတာအဲဒီလိုတရားစစ်လို့ခဏခဏဖြစ်ပြီးတော့ခဏခဏဖြစ်ဖြစ်သွားတဲ့ပီတိမျိုးအဲဒါခဏိကပီတိခေါ်ပါတယ်သူကကုဋ္ဌိကပီတိရဲ့နည်းနည်းအားကောင်းတယ်ပေါ့ဥက္ကဋ္ဌိကပီတိဆိုတာဒီတိုင်းလုံးကြီးများလို့အရှိန်နဲ့တခါတည်းတက်လာပြီးတော့စွန့်ဖုံသွားသွားသလားလို့ထင်ရလောက်အောင်အဲဒီပီတိကြီးဖြစ်လာရင်ယောဂီက ရင်ထဲမှာခိုးလိုက်ခိုးလိုက်ဖြစ်ပြီးတော့ဗောလေဘာများဖြစ်နေဦးမလဲဆိုတော့အဲ့ဒါလိုရင်ဖိုဆောက်ပြီးတော့နောက်ဆုံးဒီပီတိကတကုံလုံးလွှမ်းခြုံပြီးတော့တခါတည်းသွားတာပဲအဲ့ဒါအောက်ကန္တိကပီတိခေါ်ပါတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေတွေ့တတ်ပါတယ်ဒါကြီးဥပ္ပိကပီတိဆိုတာမိမိရဲ့အရှိန်အဟုန်နဲ့ကိုယ်ကိုအပေါ်မြင့်ပြီးတော့တက်သွားအောင်ပြုလုပ်တတ်တဲ့ပီတိမျိုးပေါ့လေ ကိုယ်ထဲမှာတသိမ့်နေတငိမ့်ငိမ့်နေပါလေရှိပြီးတော့ခုနပြောသလိုလေထဲမှာထိုင်းနေရတာလားထင်ရလားကိုယ်လေးချိန်နေလည်းပဲမရှိသလိုဖြစ်ပြီးတော့ပေါ်ပေါ်ပါပါနေပါလေလမ်းလျှောက်တဲ့အခါလည်းလမ်းလျှောက်မှမတိလောက်အောင်ရှိတော့မြေနင်းမှနင်းရလားလို့ထင်ရလားပါလေအဲဒီလိုပေါ်ပါပြီးတော့ရှင်နေတဲ့ပီတိရဲ့နောက်ဆုံးပရဏပီတိဆိုတာတကူလုံး တာရှည်လေးမြစ်စွာပေါ်ဒီတကောလုံးပြန့်နှံ့ပြီးတော့နေတဲ့ဖြစ်တိဘာရဏဆိုတာပြန့်နှံ့နေတဲ့အတိပဲရပါတယ်။ဘယ်တော့ဒီပြန့်နှံ့လဲဆိုရင်လေပူပေါင်းများဟာလေတွေရှိနေရင်သူ့ရဲ့အတွင်းမှာလေတွေပြန့်နှံ့နေကြလို့ပါတယ်။ဒီဘာရဏသုတိကလည်းတကောလုံးကိုပြန့်နှံ့ပြီးတော့နေတော့တာပဲ။သူပြန့်နှံ့လာပြီဆိုရင်ထိုင်နေတဲ့ယောဂီကထိုင်ုံဖြည့်ရှင်လောက်အောင်ကောင်းလာ။ ပိတ်ထားတဲ့မျက်စိတော်မှမဖွင့်ရင်လောက်ကောင်းတာအဲ့ဒီကောင်းတာဘယ်နေရာမှာမှအနေဆိုးခံခဲ့တာမရှိဘူးအကုန်လုံးအစိပ်ပိုင်းလေးရာစနေလို့ထိုင်လို့ကိုကောင်းပြီးတော့ဝမ်းတော်မျိုးဖြစ်နေတာအဲ့ဒါပရဏပီတိပါပဲအဲ့ဒီပီတိ၅မျိုးတွေကပထမ၃မျိုးကိုပါမုစလို့ဒီလိုစံငံများမှာသုံးထားပါတယ်နောက်ပီတိ၄မျိုးကိုတော့ပီတိလိုပဲသုံးပါတယ်အဲ့ဒါကိုစံငံများဖွင့်တာ ပမောဇကိုဒုက္ခလပီတိလို့အားနေတဲ့ပီတိလို့ခေါ်ပါတယ်။ရှေ့ပိုင်းပီတိ၃မျိုးကပမောဇခေါ်ပြီးတော့ပမောဇဆိုတာအားနေသောပီတိပါပဲ။နောက်ပိုင်းပီတိ၄မျိုးကိုတော့ပီတိလို့ခေါ်တယ်။ပီတိဆိုတာစကားကြီးရထနေတော့ဘလဝပီတိအားကောင်းတဲ့ပီတိလို့ဒီလိုခေါ်တယ်။ဒီလိုကောင်းတဲ့ပီတိဒီနည်းရဲ့စိတ်အစဉ်မှာဖြစ်စေမယ်လို့ဖြစ်စေဖို့ရနှလုံးသွင်းမယ်လို့ ယောနိတော်မနတိကာရရှိနေတာဒါပိဋိဖြစ်ခြင်းအကြောင်းပါပဲအဲဒီလိုနှလုံးသွင်းလို့ခုနအသေးစားပီတိပီတိလေးတွေကရှေ့ပိုင်းမှာဖြစ်တဲ့ပီတိလေးတွေဟာနောက်ပိုင်းဖြစ်လာမဲ့ပီတိရဲ့အကြောင်းတွေပဲအဲဒီလိုကျမ်းစာများတော့ပြပါတယ်သာဂရများမှာတော့ပီတိတဘောရှင်ဖြစ်ခြင်းရဲ့အကြောင်း၁၇မျိုးပြထားပါတယ်။ အဲ့ဒီ7မျိုးတွေကပထမဆုံးတစ်မျိုးကတော့ဗုဒ္ဓနုစတိပါဆရာဘုရားဟာဒီလိုဒီလိုဂုဏ်လေးနဲ့ပြည့်စုံပါပြီတယ်ဆိုတာပါမြတ်စွာဘုရားဂုဏ်တော်တွေကိုအာရုံပြုတာပါပဲဂုဏ်တော်တစ်ပါးပဲဖြစ်ဖြစ်ဂုဏ်တော်အများပဲဖြစ်ဖြစ်စွန့်နေကြတော့ပါဘူးအများကြီးတွေကတစ်ခုလောက်ဆိုရင်လည်းပဲတော်တော်လေးလုံလောက်ပါတယ် အဲ့ဒါဟာလောဘဒေါသမောဟဆိုင်တဲ့ကိလေသာကြီးတွေမှာကိဝေစင်ကြယ်တော်မူပါပြီဆိုတာပါဒီလိုလဲအာယုပြုနိုင်ပါတယ်ပါမခေတိချူတူဘုရားကုံလာရေမပွားနိုင်တဲ့ကြောင်တော်မှာဥတ္တနည်းပြောခဲ့ပါတယ်ဘုရားဟာစေတုတံ္မရာအကြောင်းပြည့်စုံခြင်းဖလတံ္မရာအကျိုးပြည့်စုံခြင်းဒါတော့တတ္တုပ္ပကာရတံ္မရာတတ္တဝါရဲ့အကျိုးမြတ်အောင်ဆောင်ရွက်တော်မူခြင်းဆိုတာ ဒီသုံးမျိုးအောက်စားပြီးတော့ဆင်ခြင်လိုက်လို့ရှိရင်တကယ်ပုဂ္ဂိုလ်ကြီးပဲဆိုတာပါပြီနားလည်လာတော့ဂုဏ်တော်ကြီးပေါ်လာတယ်နှစ်သိအားရတဲ့ဒီတိတွေပေါ့လေဖြစ်လာတတ်ပါတယ်တရားထုတ်လို့ဥရိယပြညာပိုင်းလောက်ရောက်လာလို့ရှိရင်တမင်္ဂလာဘုဒ္ဓဂုဏ်တော်ကြီးပွားဖို့တော့မှမလိုပါဘူးအလိုလိုပဲပေါ်လာတာပါပဲဆန္ဒထူးကြပါတယ်ဘာဖြစ်လို့လဲဆိုတော့ တရားမြင်တော့တရားလည်းပဲမြင်လာတာဘူးခုရကိုကြမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းအားထုတ်လို့သီလသမารိပညာကျင့်တရားတွေကိုယ်တဏ္ဍာမှာထိုက်လောက်ပြည့်စုံနေရင်အကျမ်းအလအနုကိလေသာတွေထိုက်တယ်မြတ်ကိဝိစီကျင်းနေတာကောင်းတွေ့ရတယ်မိမိဟာဒီလောက်အားထုတ်ရတဲ့တောင်မှကိလေသာတွေကိဝိစီကျင်းနေသေးရဲ့ မြတ်စွာဘုရားမှာဘယ်လောက်များကိဝိစင်ကြမလဲမြတ်စွာဘုရားရဲ့ကိလေသာကင်းကြောင်းရှင်းလန်းစီနေလိုက်ရတာကငါလက်တွေ့ရှိနေပြီမြတ်စွာဘုရားကိုယ်တိုင်တွေ့ထားတဲ့နီးလန်းနေပဲဆိုတာပေါ့သူအထုတ်လို့တရားသဘောလေးတွေသိချင်းဖြင့်ဒီနီးလန်းကိုဒီထင်တော်မူခဲ့တဲ့မြတ်စွာဘုရားရဲ့ဂုဏ်လည်းပဲအလိုလိုပေါ်လာတယ်အဟံကိလေသာတွေရှင်းနေဆိုတာဟုတ်မယ်တကယ်ဟုတ်မယ်ဆိုတာနားလည်သွားတာပဲ တရားကုံတော်တွေကိုဖော်ပြတဲ့စာရီရွတ်နေုံနဲ့တော့ပီတိဖြစ်နေမယ်လို့တော့မခံပါဘူးတရားကုံတော်တွေဖော်ပြလို့ရှိရင်ပြီးမှာမဟုတ်တော့ဒီလောက်ဆိုရင်တော့နားလည်လောက်ပါပြီနောက်ဓမ္မနုစတိတရားရဲ့ဂုဏ်တော်တွေလည်းပဲအာရုံပြုပါမယ်တဲ့တရားကုံတော်အာရုံပြုတယ်ဆိုတာများများမပြုနိုင်ဘူးကြောင်းတော်မှသွားခါတကောင်းစွာဟောအပ်တဲ့တရားဆိုတာကောင်းစွာဟောအပ်တယ်ဆိုတာ အဲတရားကျင့်ခြင်းကြောင့်ရနိုင်တဲ့အကျိုးနဲ့ဝင်ကြဟောခဲ့တယ်ဒီလိုဆိုလိုတယ်ဟောဒီဟောဒီအကျင့်ကျင့်လို့ရှိဟောဒီဟောဒီအကျိုးကိုဧကံရတယ်ဆိုတာပေါ့လေအဲဒီလိုနေနဲ့ဟောထားတာဟုတ်တာသွားခါတခေါ်ပါတယ်ရနိုင်တဲ့အကျိုးနဲ့ဝင်ကြဟောတယ်ဆိုတာကသစ္စာပြဟောကြားထားတဲ့အတိုင်းသီလသမားကြီးပညာအကျင့်တရားတွေဒါလွန်ရမှာစိတ်ကြည်သီလ သာနာစိအပြည့်ဝထားပြီးတော့ကမတရားတဲ့ကိုယ်နှုတ်အပြည့်အဝတွေကရှောင်ကျင်ကြည့်ကိုယ်နှုတ်အမူအရာဟာစင်ကြဲလာတာပဲကိုယ့်ကိုယ်ကိုလည်းပဲရှင်းလတ်လာတာပဲတရားရှိတော်ကောင်းတွေအချင်းချင်းသိကြလည်းခံရတာအဲလွတ်တာပဲလောကီဥပဒေနဲ့လည်းအရေးယူခံရဘူးနောက်တမလို့ဆိုတော့မကြုံရသေးတာဟုတ်လို့ထားလိုက်တော့ဒီခုလောလောဆယ်ပဲရှိပေါ့အဲ့တော့တီလာဟာတီလာအကြောင်းတရားကြောင့် ရနိုင်တဲ့အကျိုးနဲ့တခါလဲခွင်ကြမြတ်စွာဘုရားဟောတာအဲ့ဒါသွားခါတာခေါ်တာပဲသမာဓိတိတ်ကအကျင့်နေဆိုတာရှိပါတယ်အဲ့ဒီသမာဓိတိတ်ကအကျင့်နေညွန်တဲ့တိုင်းသာအထုတ်ကြည့်ဒီဝရဏတရားကြီးကိဝိစင်ကြပြီးတော့စိတ်တွေထူးခြားခြားတိမ်မွေ့လာတာပဲပထမဇာတိယဇာတတိယဇာသရုဒ္ဓဇာစသည်ဟောလေးတမှာလောကီဇာတရားတွေရလာအဲ့ဒီကကြလို့ရှိရင်သမထ သမထသုခဆိုတာပေါ့စိတ်ငြိမ်လို့ဖြစ်ပေါ်တဲ့ချမ်းသာတွေ သမာဓိအကျင့်ကျင့်လို့ရရှိလာတာအဲတော့ကျင့်ရတဲ့အကြောင်းတရားအကျင့်နဲ့ရနိုင်တဲ့အကျိုးတခါတည်းတပါးကိုဉာဏ်မြတ်စွာဆရာဟောထားတာအဲဒါသွားခါတာခေါ်တာဘုလိုတတိပ္ပဒါဘာဝနာတရားတွေအထုလို့ရှိရင်သမထစုကလည်းရတတ်တာပဲဒါတော့ဝိပဿနာစုခါလည်းရတတ်တာပဲဥရိယပြညာပိုင်းလောက်ညာရောက်လာလို့ရှိရင်တမေတဲ့နဲ့မပြည့်နေတဲ့ချမ်းသာကြီးတခါတည်းတွေ့လာတာဟိုသင်္ဃာရိပကညာပိုင်းရောက်တဲ့ခါကျတော့ ငြိမ်ပြီးတော့ကောင်းနေတာပေါ့ဥရိယကြောင့်ဥရိယပြညာပိုင်းလောက်ထိကတော့ငြိမ်ကောင်းစိတ်ကောင်းပါလေငြိမ်ငြိမ်နဲ့ဒီတိတွေရှိတော့တငြိမ်ငြိမ်နဲ့ကောင်းနေတာသန္တာတိပါးတွေရှိပြီးတော့ဒိဋ္ဌိနဲ့ပတ္တတိတွေရှိပြီးတော့ဒိဋ္ဌိနဲ့ကောင်းနေတာဒီကတိပ္ပကညာမရောက်တဲ့အခါကျတော့ငြိမ်ပြီးတော့ကောင်းနေတာအဲ့ဒါဥပဒနာသုခခေါ်ပါတယ်ဒီတရားလမ်းကြီးလိုက်လို့ရှိရင်ဟောဒီလိုအကျိုးတွေရတတ်တယ်ဆိုတာပေါ့လေအာမခံချက်ခိုင်ခိုင်မာမာနဲ့ရသော်ပြဟောတာလား ကျင့်လို့ရရှိနိုင်တဲ့အကျိုးနဲ့အဝင်ခွင့်ကြကိုဟောထားတာ။နောက်ဥပဒနာညာနေပြည့်စုံရင်းချက်သွားလို့ရှိရင်းချက်ပြည့်စုံသွားရင်ဒုက္ခတရားတွေရဲ့ဖြစ်ချက်တွေရပ်သွားတဲ့အငိမ့်တော့ပေါ့။အငိမ့်တော့ရောက်သွားပြီဆိုရင်ဒီတရားတွေအတုလို့မညာဖူညာနေဖြစ်ပြီးတော့ဒီလိုအကျိုးတွေရတာပဲဆိုတာပေါ့။ကျင့်လို့ရရှိနိုင်တဲ့အကျိုးနဲ့အဝင်ခွင့်ကြဖြစ်တာ။အဲဒီကကြမှာတကယ်ကိုဒီတရားဟာ ရနိုင်တဲ့အကျိုးနဲ့ခွင့်ကြဖြစ်အောင်ဟောထားတဲ့သွားခါတဖြစ်ပါလေတယ်ဆိုတာပါလေတရားတော်ရဲ့သွားခါတကိုအကောင်းကြီးပေါ်ပါတယ်တရားမထုတ်သေးခင်လားတိတ်ပြီးတော့မပေါ်လာပါဘူးတနည်းအားဖြင့်လည်းပဲသွားခါတအရာအစကောင်းခြင်းကိုအလယ်ကောင်းခြင်းကိုနဲ့အဆုံးကောင်းခြင်းကိုစကောင်းခြင်းကိုဆိုတာကတကယ်ယူတည်နေတဲ့နာကြတဲ့ပုဂ္ဂိုလ်တွေဖို့ရာကြားနာယုံနဲ့တောင်မှသိဉာဏ်ကြီးကြီးပြီးတော့ နှစ်သိအာရမှုပီတိတွေဖြစ်တတ်တယ်အပူစိတ်အပူလေးလည်းပဲဆင်းပြီးတော့သွားတာအဲ့ဒါသာကောင်းခြင်းကိုခေါ်ပါတယ်ကျင့်နေချမ်းသာတဲ့တကယ်လက်တွေ့ကြကြလမ်းကြောင်းမှာကျင့်လို့ရှိရင်ချမ်းသာတယ်ဒီလာကျင့်ခြင်းရဲ့ကုမုလုံးတွေသင်ကျဲပြီးတော့ချမ်းသာတာအထူးအားဖြင့်သမထနာဥပဒနာအကျင့်ကျင့်လို့ရှိရင်လက်စောစောပိုင်းကပြောခဲ့တဲ့အတိုင်းသမထချမ်းသာနဲ့ဥပဒနာချမ်းသာတွေရလာတယ်အဲ့ဒါကျင့်နေချမ်းသာဆိုတာတရားတော်ရဲ့အလေကောင်းကြီးကုန်ပေါ့ အဲ့ဒါဆိုခါတာပဲစင်ကြီးကလေးလွန်စွာငြိမ်းချမ်းဆိုတာပါလေဒါကြောင့်မှတိုင်ကျင့်လို့ကိုရည်ကျဲအတိုင်းပါလေဖြစ်ပြမစားအငိမ့်တာရောက်သွားပြီဆိုလို့ရှိရင်အရှင်လက်လက်ဘဝပြောင်းသွားသလားလို့ထင်ရတော့အောင်အလုံးငြိမ်းချမ်းတဲ့ချမ်းသာရေပါလေအဲ့ဒါတွေရရှိပါမယ်အဲ့ဒါတရားတော်ရဲ့အဆုံးကောင်းခြင်းတဲ့ပရိယောသနာကိုလည်းဒါပြောတာအဲ့ဒါသောကတာအဲ့ဒါလိုတရားသဘောမတွေ့ခင်တော့မြတ်စွာဘုရားဟောကြားထားတဲ့တရားတော်ဟာ စအလယ်ဆုံးသုံးပိုင်းလုံးကောင်းကြီးရှိပါလားဆိုတဲ့သဘောလေးလောက်သိရင်ရင်ပဲမြစ်တိအားရတဲ့ပီတိတွေဖြစ်လာတတ်ပါပဲတရားတော်လို့ဖြစ်လာတာတော့သူပြောကြမရှိတော့ဘူးပေါ့လေတရားကုံတော်6မျိုးဟောကျင်တာပဲဒါမှမဟုတ်အဲ့ဒါနဲ့အချိန်ကုန်သွားဝယ်ရှိပါတယ်သိကောင်းပါတယ်ဒီတရားကုံတော်တွေဟောရတာလက်ပြီးအထုတ်ထားလို့တရားတော်ကြီးတွေ့ထားတဲ့ပုဂ္ဂိုလ်တွေဆိုရင်တရားကုံတော်6ပါးဟာအကုန်လုံးကိုက်ညီကြတယ်တွေ့တယ်သိဝတ္တဆရာကောင်းတာ ဒါပေမဲ့အချိန်မရတော့ဘုန်းကြီးကဟောပေါ့သဘောတော့အစီအစဉ်တော့ရှိသေးတာပါအချိန်ရတော့ပြီးတော့တတိယအကြောင်းကတော့သံဃာနုစတိအဲသံဃာနုစတိဆိုတာကိုယ်တိုင်းတော်နဲ့ကိုအကြအလနုကိလေသာတွေငြိမ်းရေးအတွက်မြတ်စွာဘုရားဆုဆုံးမတဲ့အတိုင်းလမ်းကြောင်းမှာဒီလသမารီပညာအကျင့်တရားတွေကိုကောင်းကောင်းမွန်ဖြောင့်မြောက်မှမှဖြစ်နေတဲ့ပုဂ္ဂိုလ်တွေပါလားဆိုတာပေါ့လေ သံဃာရဲ့ဂုဏ်ကိုထိုက်တန်တဲ့အာရုံပြုရတယ်အာရုံပြုလို့ရှိရင်လည်းပိဋိတွေဖြစ်လာတတ်ပါတယ်သံဃာဂုဏ်ကိုလေးလေးနက်နက်အာရုံပြုနိုင်ဖို့ဆိုတာတာမာနဲ့မလွယ်ပါဘူးအခုလိုတိပ္ပတဘာဝနာတရားတွေအားထုတ်လို့သီလသမာဓိပညာကျင့်တရားတွေကိုယ်မှပြည့်စုံနေရဲ့အကျဉ်းလာလို့ကိလေသာတွေထိုက်တန်တဲ့များကျင့်နေတယ်ဆိုတာကောင်းလားလေဟောမိမိတို့လိုပဲသက်စွာပြဆွဆုံးမှခံယူပြီးတော့ကျင့်သုံးတဲ့ သံဃာတော်ပေါက်ဟာဒီလိုကင်းကွာအောင်ရှိနေတယ်ဆိုတာမှန်တယ်အဲ့ဒါများကိလေသာတွေတော်တော်ကင်းသွားလို့ရှိရင်ဒီလိုပိုင်းကင်းသွားတဲ့ပုဂ္ဂိုလ်တွေလည်းဧကန်ရှိတယ်လုံးဝကင်းတဲ့ပုဂ္ဂိုလ်တွေဧကန်ရှိတယ်ဆိုတာပေါ့လေအဲ့တော့မှသံဃာကိုယ်ကိုမတုံမလို့တက်ဝင်နိုင်တဲ့အပိုင်းရောက်နိုင်ပါတယ်သံဃာကိုယ်တော်တွေပြောဖို့လည်းအများကြီးရှိပါတယ်ဒါပေမဲ့လို့ရှင်းစုံပြောနိုင်ပါဘူးနောက်တစ်ခုကတော့သီလနှုတ်သတိသီလနှုတ်သတိဆိုတာ မိမိကြာရှည်လေးနဲ့စွာသောက်တည်ဆောင်နေတဲ့တီလမကျိုးမပေါက်တာလေးကိုအာယုပြုမိပြီဆိုလို့ရှိရင်သိအားရတာယဟလည်းပဲယဟအလိုက်ပေါ်လိမ့်သုပါတိတုတ်တိတီလာတွေပြည့်ကြအထူးအားဖြင့်ပါဠိဘကသဝရတီလာတွေပြည့်စုံလာတွေ့ရင်သိအားရလူအားလည်းပဲလူအလိုက်နည်းဆုံး၅ပါးတီလာပြည့်စုံနေတာတွေ့လို့ပြန်စဉ်းစားလိုက်လို့ရှိရင်ကိုယ့်ကိုယ်ကိုသိအားရပီတိတွေသိဖြစ်တာအဲဒီလိုကိုယ်တီလာကို အကျိုးပေါက်တဲ့ကုသီလကိုအာရုံပြုပြီးတော့လည်းပဲစိတ်သိအားတဲ့ပီတိကိုပေါ်ပေးပါတဲ့။တိလမပြည့်စုံလို့ရှိရင်ကိုယ့်ကိုယ်ပြန်ပြီးတော့စဉ်းစားမိတဲ့အခါအားမရဘူးပီတိမဖြစ်ဘူး။ပီတိမဖြစ်တော့ထက်တန်းသားဖြစ်တဲ့သမာဓိပညာတရားတွေအားထုတ်လို့ရဖို့မလွယ်ဘူး။တိလအသိအရေးကြီးတယ်။တိတတ်တဲ့စိတ်ပင်များဟာညှို့နေမယ်ပြည့်စည်နေမယ်ဆိုလို့ရှိရင် အဲ့ဒီပင်ဟာမဖူးမပွင့်မပြီးတော့ဘူးဒါလိုပဲအခြေခံတိလမှာမပြည့်စုံသေးပဲနဲ့တတန်းစားတရားတွေရဖို့ဆိုတာမလွယ်ဘူးဘာဖြစ်လို့လဲဆိုတော့တိလကကျိုးပေါက်ကျိုးနေတာကိုညှို့နေတော့ညှို့တဲ့တည်းတည်းအတိမတိတယ်လို့မပွင့်မပြီးတယ်လို့ပေါ့လေတိလကညှို့နေကြနေလို့ရှိရင်တော့ဘယ်နည်းနဲ့မှသမထပညာပေါ့လေအဖူးအပွင့်ကြီးအတိတွေရနိုင်တိလတချို့ကအရင်မထားကြဘူးတရားထုတ်ရင်ပြီးရောဆိုပြီးတော့လည်းလောက်ကြတာရှိတယ် အဲ့ဒီလိုလုပ်လို့ကတော့တစ်တဲလုံးလုပ်လို့ဘယ်တော့မှတရားမရဘူးသတိလေးမျိုးစွာစောင့်ထိန်လာလို့ဒီလတွေရာသင်ကျဲနေကိုယ်ဒီလကိုအာယုပြုမိလို့နှစ်သိအာရမှုပီတိတွေကြည့်ကြဖြစ်လို့အဲ့ဒီပီတိရှိမှတ်တာနဲ့တခဏချင်းအရတ္တဖို့ပေါ်ရောက်သွားတဲ့တာရကကြီးအများကြီးရှိတယ်။ဒါကြောင့်စိတ်ငြိမ်သက်ပြီးတော့သမထချမ်းသာတွေရလို့တဲ့ပုဂ္ဂိုလ်များအဲဒီမှာတစ်ဆင့်ဆက်ပြီးတော့ဥပဒနာချမ်းသာတွေရလို့တဲ့ပုဂ္ဂိုလ်များ နောက်ဆုံးစိရခတိငိမ့်တဲ့နိဗ္ဗာန်ချမ်းသာရလိုတဲ့ပုဂ္ဂိုလ်များတိလကိုအလေးထားဖို့သိရကြည့်တယ်။ခြေကံတိလမပါဘဲနဲ့တော့ဘယ်နည်းနဲ့မှမရနိုင်ဘူး။တရားထိုင်လည်းပဲအမြောက်ပဲဖတ်တင်ပါပဲ။အဲ့ဒါပဲ။အဲ့ဒီသဘောလေးတော့တိထားဖို့လိုပါတယ်။ဒါပဲတော့ကြောင်းတန်တဲ့အပိုင်းလေးပဲညမဆက်ဟောပါမယ်။ပြေတော့ပါမယ်။